ကောရိန္သုဩဝါဒစာပရမဆောင်ခန်းကြီး3အငယ်1မှ4ဤကိုယ်တို့အထက်ကငါသည်ဝိညာဉ်လူတို့အားဟောပြောတကဲ့သို့သင်တို့အားဟောပြောသောအခွင့်မရှိဘဲဇာတိပဂတိလူတို့အား၎င်းခရစ်တော်၌သူငယ်ကလေးတို့အား၎င်းဟောပြောတကဲ့သို့ဟောပြောရ၏ယခုတိုင်အောင်သင်တို့သည်ခဲဘွယ်စားဘွယ်ကိုမချေနိုင်သောကြောင့်ငါမချွေရ နို့ကိုသာတိုက်ရ၏ယခုပင်လည်းသင်တို့သည်မချေနိုင်ကြသည်ယခုပင်လည်းဇာတိပဂတိလူဖြစ်ကြသည်၏ဂုံပြိုင်ခြင်းရန်တွေ့ခြင်းအချင်းချင်းကွဲပြားခြင်းရှိသည်ဖြစ်၍သင်တို့သည်ဇာတိပဂတိလူဖြစ်ကြသည်မဟုတ်လောလောကီထုံးစံအတိုင်းကျင့်ဆောင်ကြသည်မဟုတ်လောတယောက်ကငါသည်ပေါလုတပြည့်ဖြစ်၏ဟု၍၎င်းတယောက်ကငါသည်အာပေါလုတပြည့်ဖြစ်၏ဟု၍၎င်းအတီးတီးပြောကြလျင်ဇာတိပဂတိလူဖြစ်ကြသည်မဟုတ်လော အငယ်9မှ15ပေါလုကားအဘယ်သူနည်းအာပေါလုကားအဘယ်သူနည်းအခြားသောသူမဟုတ်သာဝရဖျားသည်အတီးတီးတို့အားအခွင့်ပေးသနာတော်မူသည်နှင့်ညီတင်တို့ကိုယုံကြည်ခြင်းသို့ရောက်စေသောဓမ္မဆရာပေသည်ငါသည်စိုက်ပျိုးသောသူဖြစ်၏အာပေါလုသည်ရေလောင်းသောသူဖြစ်၏အပင်ကို ကြီးပွားစေသောသူကဖျားသခင်ပေသည်စိုက်ပျိုးသောသူမတတ်နိုင် ရေလောင်းသောသူလည်းမတတ်နိုင် ကြီးပွားစေတော်မူသောဘုရားသခင်သာလျှင်တတ်နိုင်တော်မူ၏သို့တော်လည်းစိုက်ပျိုးသောသူနှင့် ရေလုံးသောသူသည်တလုံးတဝကြီးဖြစ်၍အတီးတီးမိမိလုပ်သည့်အတိုင်းမိမိအကျိုးကို ခံရလိမ့်မည်ငါတို့သည်ဘုရားသခင်ထံ၌အလုလုသောသူချင်းဖြစ်ကြ၏တင်တို့သည်ဘုရားသခင်ဥယျင်တော်ဖြစ်ကြ၏ဘုရားသခင်၏ကျောင်းတော်တိုက်လည်းဖြစ်ကြ၏ ဘုရားသခင်၏ကျေးဇူးတော်ကိုငါခံရသည်နှင့်ညီလိမ္မာသောပိတုကာကဲ့သို့တိုက်မြစ်ကိုချပြီးအခြားသောသူသည်ထပ်ဆင့်၍တိဆောက်လေ၏တို့ရတွင်အဘယ်သို့ထပ်ဆင့်၍တိဆောက်သည်ကို လူတိုင်းသတိပြုပါစေအကြောင်းမူကားယေရှုခရစ်ဒီဟုသော ချလျက်ရှိသောတိုက်မြစ်မှတပါ အခြားသောတိုက်မြစ်ကိုအဘယ်သူမျှမချနိုင် ထိုတိုက်မြစ်အပေါ်၌ရွှေငွေကြောက်ကောင်းတက်သားမြက်ပင် ကောက်ရိုးများကိုထပ်ဆင့်၍တည်ဆောက်သောသူရှိသမျှ၊အသီးအသီးလုပ်သောအလုပ်သည်ထင်ရှားလိမ့်မည်။အဘယ်သို့နည်းဟူမူကား၊ဘော်ပြချိန်နေ့ရက်သည်မီးအားဖြင့်ထင်ရှားစေလိမ့်မည်။လူတိုင်းလုပ်သောအလုပ်သည်အဘယ်သို့သောအလုပ်ဖြစ်သည်ကိုမီးသည်စစ်ကြောစုံစမ်းလိမ့်မည်။ထိုတိုက်မြစ်အပေါ်၌ထပ်ဆင့်၍တည်ဆောက်သောအကြင်သူ၏အလုပ်သည်မြဲ၏။ထိုသူသည်အကျိုးကိုခံရလိမ့်မည် အကျဉ်သူ၏အလုတ်သည်ကျွမ်းလွန်၏ထိုသူသည်အရှုံးခံရလိမ့်မည်သို့တော်လည်းမိနှင့်လွတ်တကဲ့သို့သူသည်ကယ်တင်ခြင်းသို့ရောက်လိမ့်မည်အငယ်16မှ23တင်တို့သည်ဘုရားသခင်ဗိမာန်တော်ဖြစ်ကြသည်ကို၎င်းဘုရားသခင်ဝိညာဉ်တော်သည်တင်တို့အထဲ၌ကျင်းကိုတော်မူသည်ကို၎င်းမတိကြသလောအချင်းသူသည်ဘုရားသခင်ဗိမာန်တော်ကိုဖျက်ဆီး၏ ထိုသူကိုဘုရားသခင်ဖျက်ဆီးတော်မူလိမ့်မည်ဘုရားသခင်ဗိမာန်တော်သည်တန့်ရှင်းရ၏တင်တို့သည်လည်းထိုဗိမာန်တော်ဖြစ်ကြ၏အဘယ်သူမျှကိုကိုမလက်ဖျားစေနှင့်တင်တို့တွင်အကျဉ်သူသည်ဤလောက၌ပညာရှိ ဖြစ်သည်ဟု ကိုကိုထင်၏ထိုသူသည်ပညာရှိဖြစ်သို့ရောက်လိုသောငါလူမိုက်ဖြစ်ပါစေအကြောင်းမူကားလောကီပညာသည်ဘုရားသခင်ရှေ့၌မိုက်မဲခြင်းဖြစ်၏ ကျမ်းစာလာသည်ကားဘုရားသခင်သည်ပညာရှိတို့ကို သူတို့၏ပရိယအားဖြင့်ဖန်ဆီးတော်မူ၏ဟုလာသည်တပန်တုံပညာရှိတို့၏အကြံစီတို့သည် အချီးနှီးဖြစ်ကြောင်းကိုသာဝရဘုရားတည်တော်မူ၏ဟုလာသည်ထိုတို့ဖြစ်လျင်အဘယ်သူမျှလူတို့၌ဝါကြွားခြင်းမရှိစေနှင့်ခတ်သိမ်းသောအရာတို့သည်တင်တို့အဖို့ဖြစ်ကြ၏ဘောလူဖြစ်စေအာဘောလူဖြစ်စေကေဖဖြစ်စေဤလောကဖြစ်စေ အသက်ရှင်ခြင်းဖြစ်စေသေခြင်းဖြစ်စေမျက်မှောက်အရာဖြစ်စေနောက်လာလတန့်သောအရာဖြစ်စေခတ်သိမ်းသောအရာတို့သည်သင်တို့အဖို့ဖြစ်ကြ၏သင်တို့သည်လည်းခရစ်တော်အဖို့ဖြစ်ကြ၏ခရစ်တော်သည်လည်းဘုရားသခင်အဖို့ဖြစ်တော်မူ၏